1338ခုနှစ်ဥဒကုလသွယ်နေ့သင်္ခါမှာပါပညာသာသနာ့ဓမ္မဆရာတော်ဘုရားကြီးရဲ့ရသကူစားအနေနဲ့ပေါ်နေမှာတရားဟောလို့ကြားလက်ပြီးကြတဲ့အတိုင်းနဲ့အပြင်ကဒီလိုမျိုးယောဂီများအဖွင့်တာတော့ခါလေးသာသနာ့ဓမ္မလာရောက်ပြီးတော့အထုရတာဆိုတော့ ဒီသမီးယောဂီကုနေတာလည်းများနေတော့တာဝန်ရတော့တော်များအဲတော့တရားဟောဖို့ကလည်းပဲတစ်ဖက်ကလည်းပဲတာဝန်ရှိလုံလောက်အောင်စာကြည့်ကုန်များပဲဖြစ်တယ်အဲတော့ပြိဿတရားဟောတယ်ဆိုရင်ပြောလို့တဲ့တရားတုံတုံရှိရှိဖြစ်ဖို့ရန်ဆက်လက်ကြည့်ရတယ်ကြာသေးတယ်တော်သလိုရောသလို ဟောသွားလို့လည်းမတော်ဘူး။ဒါလို့ကျင်ယောဂီများဟောနေကြနေကြတရားကတော့သိခံကိုသိမလို့ပြည့်ရင်ပြီးတော့သိသွားသိမလို့ဟောသွားလို့ရှိရင်ရတာပဲ။အဲတော့အခုလိုခါတုမှာဒီတုမှာမြတ်ပြိတ္တတွေဟောရတယ်ဆိုတော့ဒီကလေးစားတဲ့အနေနဲ့အစ်လက်ချင်းကြည့်ဆုံးဆုံးဆက်သွင်းပြီးတော့ဟောမှလည်းပဲသိတော်ရတယ် အဲဒီလိုရှင်တွေရောက်အောင်ခွင့်ကြီးအနေနဲ့စာကြည့်ဖို့အရှင်ကတည်ပြီးတော့မရဘူးဖြစ်တယ်။ညာတော့ယောဂီများကိုဟောနေကြတရားလေးကိုဘုရားတခါတော့ဟောဥပါလေအဲဒီတရားလေးကသူတို့နဲ့လူကြီးဆုံးရပါဘူး။ဒါဟောရမှာပဲ။တရားလေးကကျင့်နေတယ်လို့ဒီထဲမှာအနှစ်သာရတွေကတော့တော်တော်ပြည့်စုံစုံပါနေပါလား။ အခါတော်ဆရာလည်းပဲကျေးဇူးတော်များရဲ့အလိုကြအကျဉ်းဆုံးပြီးတော့ဟောကြားတဲ့ဒေသနာရဲ့စိတ်သာရတွေပေါ်လွင်ထင်ရှားအောင်ဆိုပြီးအများလိုက်အဲမိနိုင်လောက်တဲ့လောကီဥပမာလေးနဲ့ထည့်သွင်းပြီးတော့ဖြစ်ဆွဲပြီးတော့ပါလေဖြစ်ဆိုထားတဲ့ကြီးရလည်းပဲတော်တော်လေးကောင်းပါလားဒီလိုဖြင့် ဒီသတိပဋ္ဌာန်တရားကိုလက်တွေ့အားထုတ်နေတဲ့ပုဂ္ဂိုလ်များအနေနဲ့တော်တော်အဆင်ပြေတဲ့သုတ်တန်လေးတစ်ခုလို့ဆိုရမှာတော့စိတ်စကားနဲ့ပြောလို့ရှိရင်တော့အဝင်ဇင်ရရှင်းတဲ့သုတ်တန်လေးပါပဲအဲဒီသုတ်တန်လေးဘောဝိယဘုံရစီစဉ်ထားတယ်ဒီသုတ်တန်ကတော့ဒီဘုဒ္ဓရနိစေသစ္စကနိပါဒပန်စုကြီးကဝက်၅ခုမြောက် အနုတ္တဟိတသုတ်တံနဲ့အနုတ္တဟိတဆိုတဲ့ပါဠိစကားရဲ့မြန်မာပြန်ကတော့ဤရောက်၆ခုခတောက်တောက်ခဆိုတဲ့လူတွေကိုရပါတယ်အဲ့ဒါကိုလုပ်တဲ့တရားကျင့်တွေဟာဘယ်လိုအထက်အင်္ဂါတွေနဲ့ဤရောက်၆ပါးညီလိုက်လို့ ပြည့်စုံသွားလို့ရှိရင်ဘယ်လောက်ဒီအကျိုးသက်ရောက်မှုရှိတယ်လို့အဲ့ဒီလိုဟောထားတဲ့တရားပါကျေးဇူးကိုယ်တော်များကဒီလိုဟောပါတယ်ပဉ္စင်းလေးဒိဋ္ဌိဝေအံယေဤအနုဂရိတာသမ္မာဒိဋ္ဌိဒီတော့မုတ်တိပလာဇာဟောတိစိတောင်းမုတ်တိဖလာနိသန္တာသ ပညာမုတ်တိဖလားကဟောတိပညာမုတ်တိဖလားနိသန္တာသာဒီကဝိင္၌စေတယဟံမြရတဲ့ပဇိုင်နာဘကုံသောဒီနေ့အကြောင်းအင်္ဂါတို့ဖြင့်အနုဂရိတာရှိမြောက်ထောက်ပံ့ဆောက်ရှောက်အပ်သောဝါရှိမြောက်ထောက်ပံ့ဆောက်ရှောက်အပ်မှု သမ္မာတိကိဥပဒနာသမ္မာတိကိသမ္မာတိကိမူလဥပဒနာသမ္မာတိကိဒီတုံမုတ်တိဖလာသစိတ်ရဲ့ကိလေသာမှလွတ်လပ်ခြင်းဟုသောအကျိုးရှိသည်ဒီတုံမုတ်တိဖလာသမက်ဖို့တမာရီဟူသောကိလေသာမှလွတ်မြောက်ခြင်းဟူသောအကျိုးရှိသည်ဒီလိုမူဒီပလာဏိတန္တာသစိတ်ရဲ့ကိလေသာမှလွတ်မြောက်ခြင်းဟူသောအကျိုး အာနိသင်ရှိ၏ဝါဘကုသမာတိဟူသောအကျိုးအာနိသင်ရှိ၏ဟောတိရှိရာ၏ပညာဝတ္တိဖလားကဘုပညာဟူသောဘုပညာဟူသောအကျိုးရှိသည်ပညာဝတ္တိဖလားနိကန္တာကဘုပညာဟူသောအကျိုးအာနိသင်ရှိသည်ဟောတိရှိ၏စစ်သားတို့ သာသနာတော်ကြီးနဲ့ကြုံကြိုက်ဆိုင်ဟာယုံနာတရားတွေရဲ့သဘာဝကိုသိကြကြသိစွာသိနာလည်းသိသူတို့ရဲ့မမြဲခြင်းရဲ့သဘောပဲလို့သိမြင်တဲ့ဝိပဿနာအမှန်တိုင်းဒီလမ်းမှာဆိုသိမြင်တဲ့သမာဓိကဥပဒနာသမာဓိရှိအဲဒီဥပဒနာသမာဓိရှိတာ လိုအပ်သောအကြောင်းအင်္ဂါတို့ဖြင့်ရှင်းရောက်ထောက်ပံ့တောက်လျှောက်ကူညီမှုရမယ်ဆိုလို့ရှိရင်တဲ့မေဖို့သမာဓိအကျိုးမေဖို့သမာဓိအကျိုးအမြတ်ကိုပညာအကျိုးကိုပညာအကျိုးအမြတ်ထွက်လာမယ်ဒါပြောတာပါပဲဒုပဒနာသမာဓိကြီးဟာသူ့ရဲ့အကျိုးကတော့ မဲ့ကိုသမာဓိနဲ့ကိုပညာပေါ့လေအဲမဲ့ပညာလည်းပဲထည့်ရပါလားမဲ့ကိုသမာဓိနဲ့မဲ့ကိုပညာဒါပါပဲတတိယအကြောင်းတရားကတော့ဥပဒနာသမာဓိဒါပဲဥပဒနာသမာဓိရှိပြည့်စုံလို့ရှိရင်မဲ့ကိုသမာဓိနဲ့မဲ့ကိုပညာရရှိမယ်လို့ဒီလိုဆိုရတယ်ဥပဒနာသမာဓိကအကြောင်းတရား မက်ဖို့တမာတိမက်ဖို့ပညာကအကျိုးတရားဒါပါကြောင့်ကျဆက်နေလို့ပြပြီးတော့ဝိပဿနာတမာတိရှိတိုင်းမက်ဖို့တမာတိနဲ့မက်ဖို့ပညာအကျိုးအမြတ်တွေရရှိနိုင်သလားဆိုတော့ဘယ်လိုအခြေအနေရှိနေတဲ့ဘယ်လိုဘုံအင်္ဂါရတည်နေပြည့်စုံတဲ့ ဝိပဿနာသမာဓိရှိလေဆိုတာကပန်စရီရှင်ကြီးရဲ့နွားမျိုးသောအကြောင်းကိုဖြစ်အနုတ္တိတာဤမြောက်ထောက်ပတောက်လျှောက်အပ်တဲ့ဝိပဿနာသမာဓိရှိအကြောင်းငါ၅မျိုးနဲ့ပြည့်စုံနေတဲ့ဥပဒနာတမာတိရှိဆိုလို့ဆိုလိုတာဝိပဿနာတမာတိရှိတိုင်းမဟုတ်ဘူးပေါ့ သောက်ရှောက်အကူကြီး၅မျိုးရရှိရမယ်။ဒီအသောက်ရှောက်အကူကြီး၅မျိုးရရှိတဲ့ဥပဒနာသမာဓိရှိမျိုးဒါမေဖို့သမာဓိအမြတ်ဆုံးမေဖို့ပညာအမြတ်ဆုံးထွက်လာမယ်။လောကုတ္တရာသမာဓိပညာတရားတွေကိုအမြတ်ဆုံးတွေထွက်လာမယ်လို့ဒီလိုဆိုလိုပါလား။ကတမိသင်္စာဤကတမိပဲ အပေမြကုံသောသူစား၏၅ပါးတို့ဖြင့်အနုဒိတာရှိမြောက်ထောက်ပံ့အပ်သောအနုဒိတာရှိမြောက်ထောက်ပံ့ဆောက်ကြော်အပ်သောဝိပဿနာသမ္မာတိဝိပဿနာသမ္မာတိဖြင့်ဒီတောမုတ်တိဖလားစဟောတိဒီတောမုတ်တိဖလားနိတန္တာစပညာမုတ်တိဖလားစဟောတိပညာမုတ်တိဖလားနိတန္တာစမေဖို့သမารိဟူသောအကျိုးမေဖို့သမารိဟူသောအကျိုးအမြတ် မက်ဖို့ညာဟူသောအကျိုးမက်ဖို့နာမက်ဖို့ညာဟူသောအကျိုးများဖြစ်ထွန်းလာပါတယ်ဘယ်လိုအကြောင်းအင်္ဂါတွေနဲ့ရှင်းရောက်ထောက်ပါရမလဲရှင်းရောက်ထောက်ပါမှဒါတွေဖြစ်လာနိုင်တယ်ဒီလိုဆိုလို့ဒါကကျေးဇူးတော်များကခြေလိုလို့ပြောတာပါပဲဒီသာဝေကဝေသမ္မာဒိဋ္ဌိဒီလာနုဒ္ဓိဒါသာဟောတိ သုတ္တနုပိဒါသဟောတိသာကိတာနုပိဒါသဟောတိသမထာနုပိဒါသဟောတိဝိပဿနာနုပိဒါသဟောတိဒီမေသောဘိကဝေသင်္စယအံယေသမာဓိအနုပိဒါသမာဓိတိစိတောမုတိဖလားသာဟောတိစိတောမုတိဖလားနိသန္တာသာပညာမုတိဖလားသာဟောတိပညာမုတိဖလားနိသန္တာသာစိတ္တရ ဒေကဝငါယစေတာရဟန်းတော်များတို့ဣဒ္ဓဤသာသနာတော်၌သမာဓိဖြင့်ဝိပဿနာသမာဓိဖြင့်သမာဓိဖြင့်မူလဥပဒနာသမာဓိဖြင့်သီလနုဂိတာသသတိကောင်းသိထားတဲ့သီလစုရှိမြောက်ထောက်ပံ့တောက်လျှောက်ခံရသည်ဖြစ်၏ဝိပဿနာသမာဓိဖြင့်ပထမဆုံးအထောက်ကိုပေါ်တယ် သီလအထောက်ကိုယူရမယ်ဆိုလိုတာလောဘတနာသမာဓိတိအားထုတ်လို့ရှိရင်ရှိဥစွာအဲသီလယူရမယ်လားသီလပြည့်စုံပါနော်ဒါပြောတာပါပဲလူမှာဆိုလို့ရှိရင်တော့အနည်းဆုံး၅ပါးသီလပေါ့အာဇဝဓမ္မကသီလ7ပါးသီလအတိတ်တိုးတန်းနေလို့ရှိရင်လည်း10ပါးသီလပေါ့ သာသနာတော်ကြီးမှာသာသနာ့တက်ဝင်ရင်ကြီးနေတဲ့ပုဂ္ဂိုလ်များအနေနဲ့သာသနာတက်ဝင်ရာကိုနိုင်ရအတွက်ရှိဥစွာအငြဲဆုံးကျင့်သုံးရမယ်တရားကိုဒီမှာပြထားတယ်။သီလပါသီလကိုသိအောင်ထောက်ပံ့ရမယ်ဆိုတော့သီလပြည့်စုံရမယ်လို့ဒီလိုဆိုလိုပါတယ်။ဒါဒီညမှာဆိုလို့ရှိရင်၅ပါးသီလအနည်းဆုံးပေါ့လေ။သာမှုမှရှောင်ကျင်ခြင်း၊ခိုးမှုမှရှောင်ကျင်ခြင်း ကိုမပိုင်တဲ့ကာမဂုဏ်တို့မှာမှောက်ဝင်မှာမှာပြုကျင်ခြင်းမှာရှောင်ကျင်ခြင်းလင်ညာပြောင်းမှုမှာရှောင်ကျင်ခြင်းနဲ့ကုသိုလ်ရေးမှာယဉ်မှုမေတ္တာခြင်းအကြောင်းဖြစ်တဲ့ဒီတည်းသောက်စားခြင်းမှာရှောင်ကျင်ခြင်းအဲ့ဒီ၅မျိုးရှောင်ကျင်ခြင်းပြုနေလို့ရှိရင်ဒါကုန်းလုံးကိုသင်ကျဲနေတာပဲ။အဲဒီတော့ပြုဆောင်ရင်ပဲ ဒါမှသီလလုံးတစ်ခုကြာရဖို့ဝိပဿနာတမ္မာဒိဋ္ဌိကပထမဆုံးအထောက်ရရှိသွားပြီ။အရဟံတော်များမှလည်းပဲရဟန်းတော်များအလိုက်ပါလေ။ပါတိမောကတံဝရသီလတွေဆိုတာရှိပါတယ်။မလုပ်ကောင်းမပြောကောင်းတဲ့ပြည့်ညတ်ချက်တွေ။အကျဉ်းချုပ်အားဖြင့်ဆိုလို့ရှိရင်တော့139ပါးအကျေဆိုလို့ရှိရင်တော့ဂရီ9000ကျော်လို့သာဆိုရှိပါတယ်။အဲ့ဒီသီလတွေကိုသိသိစောက်ရှောက်နေရတာ ဒီလိုစောက်ရှောက်နေလို့ရှိရင်ဒီအာထုံမဲ့ဥပဒနာတမာတိရှိအတွက်ရှိဥစွာအထောက်ကြီးရသွားတယ်။ရှိကအထောက်ကြီးရသွားတယ်။သမာကအထောက်ကြီးရသွားတယ်ပေါ့။လူရင်းချုပ်ကတော့ညာကောင်းများအနေနဲ့ဒီအပြုမှုကိုပြုလို့ရှိရင်မတော်ဘူးလို့ကိစ္စဆင်းရဲလည်းအဲ့ဒီအပြုမှုကကြောက်ကြလိုက်လို့ရှိရင်ဒါကိုမှုတွေဆင်ကျဲသွားတာပဲ။ ရန်ကုန်များအနေနဲ့ဒီစကားမျိုးပြောလို့ရှိရင်မတော်မတင်ဘူးလို့ဒီလိုသင်ကြီးလို့အဲ့ဒီဟာတွေကတောင်းကျင်လိုက်လို့ရှိရင်နှုတ်မှုတွေသင်ကျဲသွားတာပဲဒီဟာနဲ့ပဲတော်တော်လုံလောက်သွားပါလားအဲ့တော့အဲ့ဒီလိုမကောင်းတဲ့အပြုအမူတွေကိုလို့အပြုအမူတွေကအပြုအမူတွေကကြောက်ကျင်တာပေါ့လေကြောက်ကျင်အဲ့ဒါဒီလိုက်ပြီးသင်ကျဲနေတာဒီလိုက်ပြီးသင်ကျဲလို့ရှိရင်ဒီအားထုတ်မဲ့ မနီအထုတ်လို့ရနိုင်တဲ့ဝိပဿနာသမာဓိရှိဒီဥစ္စာအောက်ဒီတစ်ခုပြည့်စုံသွားတယ်လို့ပြောရမှာပေါ့အဲ့ဒါဝဒနာဆရာကြီးဘုရားများကဣဒာဘေကိုသမာဓိရှိဒီလာလုကိတာကဟောတိတဲ့။နိုင်စိတ္တယဟံများတို့ဤသာသနာတော်မှာဝိပဿနာသမာဓိရှိဟာသီလသိအထောက်အကူအထောက်အဆောက် ရပြီတဲ့ဒီလနဲ့ပြည့်စုံရပြီဒီလိုဆိုလိုပါတယ်ဒီလပြည့်စုံခြင်းအဆုံးဥပဒနာသမာဓိကိုကြန့်ခိုင်အောင်ဟောတယ်ပြည့်စုံဒီလိုလုပ်ရမယ်သုတ္တနုဒိတာကဟောဒီသုတ္တဆိုတာအကြအမြင်ပေါ့။ညာ။ဒါဒီလိုပုံပုံပဲနဲ့တောက်တော့ရတယ်ဆိုတာဘုရားဝတိဒနာနည်းအတိုင်း နိလမှာဆိုညွှန်ကြားနိုင်တဲ့ပုဂ္ဂိုလ်ကြီးခံသင်္ကပြီးတော့နိခံရတယ်နိခံလို့ဒီသီလတွေဘယ်လိုစောင့်တည်ရလဲဆိုတာပေါ့လေသိနာလည်လို့တော့လက်တွေ့ကြကြစောင့်တည်တော့သီလတွေရှင်းကုန်တယ်ထို့တူပဲသီလရဲ့အများကြီးအဖြစ်မျိုးနဲ့ဝိပဿနာသမာဓိရှိဘယ်ပုံပဲနည်းအားထုတ်ရတယ်ဆိုတာပေါ့စာရင်းအနေနဲ့ရောလက်တွေ့အနေနဲ့ရော တွေ့ဆုံပြည့်စုံနိုင်လောက်တဲ့ပုံကိုယ်ရထာမောစဉ်းစားပြီးတော့ဝိပဿနာတမာဒိဋ္ဌိအာထုတဲ့နည်းလေးကိုဒါလေးကိုယူရတယ်။အဲတော့အာထုတဲ့နည်းမသိသေးတော့ကြားလာလိုက်လို့ရှိရင်အာထုတဲ့နည်းမသိတဲ့အဝိဇ္ဇာကိုယ်မှကျင့်သွားတယ်။ပထမတော့ဘယ်လိုလုပ်အောင်မှမသိပဲဘူး။ဘယ်လိုလုပ်အောင်မသိတော့ဒီမှာအာထုလိုက်တော့အဲအာထုတဲ့နည်းလေးကို ကြားနာလိုက်တော့ဒီသာသနာ့ဥဒ္ဓမှာဆိုလို့ရှိရင်ဥပဒနာတရားအားထုတ်ဖို့အသိရောက်လာတဲ့ပုဂ္ဂိုလ်တွေဒီဥစွာကြီးကြီးဆရာတော်ဘုရားကြီးခံရှင်းကြပြီးတော့တဏ္ဍကုံသုံးပါးနဲ့လည်းကမ္ဘာဖြစ်ပါသီလတွေကဆောက်တည်လိုက်တာသတ္တမတုတိသီလလောကစိတာပေါ့သီလဆိုရှင်းရောက်ထောက်ပါဆောက်ရှောက်ဟုခေါ်တဲ့ပထမအင်္ဂါပြည့်စုံလုပ်လိုက်တာ ဒီလာပေးပြီးတော့ဒီလာခံယူပြီးတော့ဝိပဿနာတရားတွေဘယ်ပုံပဲနည်းအားထုတ်ရတယ်ဆိုတာအချိန်ကသာပြီးတော့ဟောတယ်ယုံနာတရားတွေဆွဲကြတယ်ဒီယုံနာတရားတွေအလို့ရှိနေတာနှကောင်းချာကိုစိတ်ခေါ်တယ်ဓဝါ၆ပါးမှာအလိုက်တဲ့အကြောင်းအားလျော်စွာဖြစ်နေပုံတွေဟောတယ်အဲဒီယုံနာတရားတွေပြုဖို့ရာအတွက်စိတ်တိုက်ရှိမှသဘာဝမုတ်ကြသိနိုင်ပြီဆိုတဲ့အတိုင်း ဒီစိတ်ကြိုက်လေးတွေလိုက်လိုက်ပြီးတော့ရှုမှတ်ရဖို့ခေါ်တယ်။ဒီကိခဏမှာမြင်တယ်လို့ရှုမှတ်ရဖို့ကြားလိုက်နားလိုက်စားတဲ့ဒီတွေကဒီကုစဉ်းစားကြံပြီးတဲ့ဝိဒိုက်ဆန်းတဲ့စောင်းဝင်နေတဲ့ကြွားတဲ့ဆန်းတဲ့ခြားတဲ့စတွေပေါ်ဒီအကုန်လုံးစိတ်ကြိုက်စိတ်ကြိုက်လေးဒီသုတ်ပန်ကြကြလိုက်ပြီးတော့ရှုမှတ်ရဖို့အကျေဟောတယ်။အဲလိုဒီသနာနည်းနဲ့အကျေဟောကြားပြီးတော့လုံလုံထုတ်ပြီးတော့အဲဘယ်လို ရှိမှရတယ်ဆိုတာပေါ့ဒီမှာဟောလိုက်ပါတယ်ဝမ်းပိုက်ဆက်ပြီးတော့ဘာဘူးဘယ်လိုကအစဒီညဆောက်တဲ့အခါမှာလည်းပဲကြောက်စိတ်ဆက်ပြီးတော့ညာလမ်းဇေနာဘောလို့လမ်းမှုကအစချုပ်ပြီးတော့ပြောလိုက်တယ်အဲ့တော့ဒီလိုဟောလိုက်တော့ပြောလိုက်တော့ဝိပဿနာတရားဘယ်လိုအားထုတ်ရတယ်ဆိုတာပေါ့ယောဂီကနားတယ်သွားပြီအဲ့ဒါတုတ္တနုဒ္ဒိတာခေါ်ပါတယ် တရားအထုတ်တဲ့နည်းလေးကိုကြားနာမှတ်သားပြီးတော့ဗောဒီသုတ္တနဲ့ဒီလိုအထုတ်မဲ့အထုတ်လို့ဖြစ်ပေါ်မဲ့ဥပဒနာသမာဓိအထောက်ကိုကြည့်လိုက်ပြီအကြောင်းအင်္ဂါတရားဒုတိယအင်္ဂါတရားထပ်ပြီးတော့ပြည့်စုံသွားတယ်လို့ဆိုရပြီးတော့နေ့စဉ်နဲ့မျှပဲကရောပြရဲ့ကိုသားအနေနဲ့တာဝန်ရှိတဲ့ကမ္ဘာဆရာများက သူတတ်မှတ်ထားတဲ့နေရာမှာတတ်မှတ်တဲ့အချိန်ကြရောက်ပြီဆိုလို့ရှိရင်ယောဂီတွေအတိတ်ရောက်လာတဲ့ယောဂီတွေဟောတယ်တေပုံတယ်နည်းလက်တွေအထုတ်ရဘူးဒါလေးကိုပြောတယ်ပြီးတော့သူတို့မှလိုအပ်တဲ့အချက်ကြီးတွေလည်းပြည့်စုံပေးတယ်ပိုးနေတဲ့ဟာလေးကိုလည်းဆက်ပြီးတယ်ယောဂီရဲ့အထုတ်ပုံအထုတ်လို့တွေ့ပုံလေးတွေပေါ့ရုပ်ကြက်ကြက်ပုံမှာမူတည်ပြီးတော့သမထဆရာက မိမိညာနဲ့နှိုင်းဆိုပြီးတော့ဒေသနာနဲ့အညီပေါ့လို့ရှင်းတယ်လို့ပြုပြင်သိနေတာအဲဒါလည်းပဲသုတ္တန်လို့ဒီတာပဲအကြမ်းဘုသူတ္တနဲ့သူ့ရောက်ထောက်ပံ့တောက်ဆောက်မြင်သေးနေခြင်းတဲ့မှာအတုတ္တိယအကြောင်းအင်းဟာအခုတမအဲ့ဒီဒေသနာတိုင်းခွန်ကြီးတို့လုပ်နေတာပါပဲတချို့ကပြောကြတယ် တရားအထုတ်တဲ့ဤပေးလိုက်လို့ရှိရင်သူ့ဘာသူအထုတ်နောက်အလုပ်ရှိတဲ့အခါကျမှပဲလာပြောဒီလိုထုတ်ထားလိုက်လို့ရှိရင်လည်းမပြီးဘူးလားတဲ့နေ့ချင်းယောဂီကတတ်မှတ်ထားတဲ့နေရာဌာနတတ်မှတ်တဲ့အချိန်ကြာရောက်ပြီဆိုလို့ရှိရင်အကြာကြီးကြာကြီးထိုင်းဆိုင်ပြီးတော့ဒီမှာကမ္မထာဆရာကြီးကတရားတွေဆက်ပြီးတော့နာကြရတာအဲ့ဒါတွေကပိုးမနေဘူးလားတဲ့ တို့ကဒီလိုရှင်းတယ်ဒီလိုလည်းပြောကြတယ်အမှန်ကတော့မကိုးပါဘူးလူအလုပ်လောက်တာပါပဲအခုကြည့်လေဒီသာသနာမှာယုံနာတရားတွေရဲ့သဘာဝကိုသိပြီးတော့သူတို့ရဲ့မျက်စိရဲ့သဘောပဲကိုသိမြင်တဲ့အမှန်တိုင်းသိမြင်တဲ့ဥပဒနာသမာဓိတိဟာတဲ့အမှားကအသေးတဲ့နေရာချင်းသီလအထောက်အကူကြီးအထောက်အကူရတယ် ရမတစ်ချက်ဆက်ပြီးတော့ဘယ်ပုံတယ်လေးအထုရတယ်ဆိုတော့အထုတဲ့နည်းလေးတွေပေါ့လေရှင်ဥစွာတမကြားလာရတဲ့နည်းစဉ်နဲ့အများလည်းပဲရှင်းတယ်လို့ပေါ့လူသလိုပြည့်စုံပြည့်စုံပြီးတော့ပြနေတယ်အခုတာလုံးကြည့်ကြဘုရားတည်းရဲ့ဟောထားတာလေဒါလူအလုပ်လုပ်နေတာပါမလူအဖဲနဲ့တော့ပဲလုပ်လိုက်နော်သုတ္တနုပိနုပိတရှိရမယ်ဆိုတာအကြမ်းမြေဘုဒ္ဓတာအထောက်အကူရမယ်ဆိုတဲ့အတိုင်းမှာအကြမ်းမြေဘုဒ္ဓတာအထောက်အကူယူနေရတာပေါ့ ဒါလည်းပဲအခုလိုရှိရလာပြီလာွယ်ဥပုသ်နဲ့ရောက်ပြီဆိုလို့ရှိရင်ဒီစဉ်ဆရာတော်ဘုရားကြီးကအစပေါ့လေတရားတွေဝိပဿနာနဲ့ပတ်သက်တဲ့တရားတွေကြားနာနေရတာဒါသုတ္တနုပ္ပိဒါပဲကြားမြင်ဘုဒ္ဓတာအထောက်ကူယူရတာဒါကဥပဒနာသမာဓိတိယအစဉ်အတိုင်းရစ်ချက်ပြည့်စုံပြီးတော့နောက်ဆုံးမေဖို့သမာဓိအကျိုးအများ လက်ဖို့ပညာအကျိုးမြတ်ကိုဆက်တော့မှာပေါ့အဲ့ဒီအကျိုးမြတ်တွေရဖို့ရဟဲ့လုပ်နေရတာပဲဒီနောက်တစ်ခုကသာသစ္စာနုပိဒါကဟောဒီတဲ့သာသစ္စာဆိုတာကဆွေးနွေးတာပါပဲမရှင်းတဲ့အချက်ကလေးတွေရှိလို့ရှိရင်ရှင်းသွားအောင်လို့ရှင်းပြနိုင်တဲ့ပုဂ္ဂိုလ်တွေထံရှင်းကြပြီးတော့ လက်တွေ့အားထုတ်တဲ့အခါမှာဒီစိတ်ဒီစိတ်တွေရှိပါတယ်အဲ့ဒါတွေရှင်းဘူးရှင်းရှင်းပြီးတော့ပြပါစတယ်ပါစောက်ထားလို့အဲ့ဒီမရှင်းတဲ့စက်ကလေးကိုရှင်းပြနိုင်တဲ့ပုဂ္ဂိုလ်ကရှင်းလိုက်ပြီဆိုလို့ရှိရင်ရှင်းတတ်သွားတယ်ရှင်တန်တရားပြည့်စရာစက်ကလေးတွေရှိတယ်သူအာထုတ်တဲ့ယောဂီပုဂ္ဂိုလ်တွေအကျမ်းစာအာထုတ်နိုင်အာထုတ်ဖြစ်နိုင်လို့ပြပါလို့ဒီမှာဟောကြားလိုက်တာတကယ်လက်တွေ့အာထုတ်တဲ့အခါကျတော့ ငကူကျမ်းလာရထားရတာရဲ့ပို့ပြီးတော့ပေါ့လေသူကြီးစုံစုံအတွေ့အကြုံရှိတာလေဒီတော့ပေါ်လာတဲ့အာယုန်လေးတွေကလည်းပဲကိုမကြုံဘူးတဲ့အာယုန်လေးတွေဖြစ်အဲ့လိုမကြုံဘူးတဲ့အာယုန်လေးတွေရောက်သွားပြီကြုံတွေ့လာပြီဆိုလို့ဒီရောက်ကြမလောက်တာမကင်တာရှိမဆက်တာဖြစ်နေဒီမှာဆိုကြပါစို့ခေါင်းနာပင်နာစိုက်မှနေရမယ်ယောဂီက ဆရာပြောတဲ့အတိုင်းစားပြီးတော့မှတ်နေရင်ကပဲနောက်တော့ပင်နာလေးပြောက်သွားပင်နာလေးပင်နာလေးပြောက်နေတဲ့အခါဖောင်းနာလေးပါပြောက်တော့ရုပ်ရမလုတ်တာမလုတ်တာတော့ဒီတိုင်းအကြောင်းသားကြီးဖြစ်နေရောရှေ့မဆက်တာရောမဆက်တာတော့ဓမ္မဆက်ပြီးတဲ့ပုဂ္ဂိုလ်ထံရှင်းလာပြီးတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ရှင်းလို့ရတယ်ပြီးတော့ဒီလိုဒီလိုဖြစ်ပါတယ်ဆရာမမှတ်တတ်တော့ဘူးမှတ်နေရင်ကပဲအဲ့ဒါဒီလိုရှိရချင်းနေတယ်ဘာလို့မှမကြည့်ချင်းနေနဲ့အာဒီလိုဆိုလို့ရှိရင်တော့ထိုင်ကြည့်မှာပေါ့ အောင်ပိန်ဆိုတာမျိုးရှိတဲ့ခါမှရတာတော့မရှိမှပဲမိဘတစ်ခါရှိတာပြောက်မှပေါ့။ဟောရှိတာကထိုင်တာရှိတယ်၊ထိတာရှိတယ်စသည်။ဒါကြအာယုလေးရှိနေတယ်ပေါ့လေ။ဒီလိုပြောရငါကလည်းဖောင်းမှဖောင်းတာပြင်တာမှနေရကြတော့ရိုးသွားရိုးသွားတော့အာယုမှ၆ကျဲသွားတော့တစ်ခုနဲ့တစ်ခုကတော်တော်ကြီးကွာဝေးနေတယ်ဓမ္မနဲ့ဓမ္မကွာဝေးနေတော့အာယုထောင်တော့ထည့်ရတယ်ထည့်ပြီးတော့မှတ်ပုံလေးဖောင်းတာပြင်တာနေပြီးတော့တခါထိုင်တာထည့်မှတ်ပုံလေး ဒါနဲ့လည်းကျဲသွားလို့ရှိရင်လည်းပဲသီတာထဲမှာကုန်လေးတွေပေါ့လေ။ထောင်လေးသပြုတ်ကြက်ရင်ဆွဲလို့ဆိုတဲ့အတိုင်းအာယုံဆောင်သွားတော့အဲ့ဒီထောင်တဲ့နေရာမှာစိတ်ကလေးကလတ်နေလို့ရှိရင်ဒီမှာလှုပ်တယ်။အဆောက်အဦတွေမှာစိတ်သားအသေးရားတွေကလတ်နေလို့ရှိရင်ဒီမှာထောင်းနေတော့လှုပ်တယ်လှုပ်လို့ရှိရင်အဲ့ဒီနေရာမကြခင်နဲ့ပြည့်စည်သွားတယ်။ဒါချောင်းနေချောင်းနေတဲ့နေရာလေးတက်ပြီးတော့ဘယ်လိုပေါ့ဒီမှာ တတ်ထိုးပြီးတယ်တတ်ထိုးပြီးတော့မထောင်ထောင်းတော့မှလှုပ်ကျက်သွားတယ်အဲ့ဒါလည်းလုပ်ရတယ်နော်အာယုန်ဉာဏ်များပြီးတာတော့မနိုင်မနစ်ဖြစ်နေလို့ရှိရင်အာယုန်ကကြက်နေကြက်နေတဲ့ခါကျတော့အာယုန်ထက်လို့မရတော့ယောဂီကနည်းနည်းကြာများပြီးတော့တွေ့ဝေပြီးတော့ပေါ့သူနည်းနည်းမလုပ်တာမထိုင်တာဖြစ်သွားတယ်အဲဒီခါကျတော့ကြက်လူသွင်းလို့တဲ့အာယုကြက်သွားတဲ့ခါကျတော့အာယုကျော့အထုဝဘုံဘူးတွေပေါ့အဲဒါလေးကိုရှိပါတယ်။ဒါဥပဒနာသမီးတစ်ယောက်မှာ

ကျုပ်နေတဲ့ဟာတွေလည်းပဲရှင်းသွားပြီရှင်းမဆက်တာတွေရှင်းဆက်တတ်သွားပြီသနည်းလေးတွေဟောဒီမှာဆရာကပြလိုက်လို့ဒီနားလေသွားပြီဆိုလို့ရှိရင်ဟောယောဂီကရှင်းဆက်အားထုတ်ရတာအားရှိသွားတယ်လောက်တတ်ကြင်တာသွားတယ်အဲ့ဒါတာကိစ္စနုတ်တိတာခေါ်တယ်ဆွေးနွေးခြင်းဖြင့်ရှင်းရောက်ထောက်ပံ့တော့အဲအာဘိကူညီခြင်းတဲ့ဒီလိုဆိုရတယ်အဲ့တော့ မရှင်းတဲ့စိတ်ကလေးတွေရှင်းသွားအောင်လို့ဆွေးနွေးလိုက်တော့ခုနဥပဒနာသမာဓိကြီးအားကောင်းလာတာပေါ့တက်လာတာပေါ့အဲ့ဒါလိုအထောက်ကူသာကိစ္စခေါ်တဲ့ရှင်းနေမှုပေါ့နော်အဲ့ဒါလည်းပဲသူကပါတယ်ဒါကမ္မထာဆရာများကဒီနာလည်းပြီးတော့သူတို့သိလို့တဲ့အချက်ကလေးတွေလည်းပဲသိတယ်လို့ပေါ့လေအခါအားလို့ဆိုတာပြောဟောသွားရတာလည်းသိရှိရတယ်ဒီနေ့ကျင်နေအများ ယောဂီတွေကဒေသနာနည်းနဲ့တရားတွေဟောနေရတာတရားတွေကမေးလိုက်ညားလိုက်ဒီလိုလုပ်နေရတာဟာခန္ဓာသုတ္တနုပိတအပေါ်မှာပေါ့လေတရားနဲ့တပည့်ရင်းနှီးမှုရှိပြီးတော့မရှင်းတဲ့စိတ်ကလေးကိုရှင်းလင်းတော့အောင်ဆိုပြီးတော့မေးလိုက်ညားလိုက်လုပ်နေရတာလားတာကိစ္စနုပိတခေါ်တယ်ဆွေးနွေးရင်းမြန်းမှုရှင်းရှင်းရောက်ထောက်ပံ့နေတဲ့အဲဒီအကြောင်းအရာတွေပြည့်စုံအောင်လုပ်နေတာပါမင်းကောင်းတယ် ကိစ္စပါတချို့ကအဲ့ဒါတွေကိုမမြင်ကြဘူးတချို့ကမ္မထမ်းဆရာကြီးတွေလုပ်နေကြတယ်ရဟန်းတော်ပိုင်းကရောလူအဲလူပိုင်းကရောပေါ့ဟိုဒီလိုသာသနာ့ရေးတာကြီးသွားပြီးတော့တရားထုတ်နေတာရှင်မပါတယ်ဒီလိုလုပ်နေဖို့မလိုပါဘူးတရားတွေလည်းဒီလောက်နာကြနေဖို့မလိုပါဘူးဒီလိုပြောကြတယ်သူတို့ကြည့်တဲ့သူတို့ရေးတဲ့စာရိဖတ် သူတို့ပြောတဲ့ဟာကြီးနားထောင်လို့ရှိရင်တထိုင်လွတ်မှာပဲတကယ်သောတာပန်ပြရတော့မလောက်ဘူးလေသူလည်းဖြစ်ကြလို့ပြောကြပါလေဒီလိုပုဂ္ဂိုလ်ပြောတဲ့ပုဂ္ဂိုလ်ရတော့တော်တော်အဝတ်ကြာကောင်းပါလေဘုရားတွေပဲသူတို့ကပို့ပြီးတော့လင်းနေနေလို့ဖြစ်နေတယ်ဘုရားရှင်ကိုယ်တော်မြတ်တော်မှာဘုရားသာသနာဆန်းစပထမဆုံးသာသနာပြုတဲ့ဒီသာဝတိတွေဟောဒီသာသနာပြုတဲ့အခါမှာပဲ ဘယ်လောက်ဖဲရဆဲဆဲပြီးပါတယ်လဲဆိုတာကြည့်ပေါ့ဘုရားဟောရတာတော့မှချော့ချော့မမဟောရတာဆရာကြီးမလို့များဘုရားပြည့်ပြီးဒီဥစွာမိမိဟောကြားတဲ့တရားလက်ခံနိုင်လောက်တဲ့အခြေအနေရှိတဲ့ပုဂ္ဂိုလ်တွေကြည့်တဲ့အခါမှာအာလာရဝိကယတိကြီးနှစ်ပါးသွားပြီးတော့မြင်တယ်တပါးကတော့လွန်ခဲ့တဲ့ခုနှစ်ရက်ကကိုယ်လုံးရှားပြီးတော့အခြားတစ်ပါးကတော့ရပိုင်းလေးပေါ့လေယမန်နေ့ပိုင်းလေးလောက်ကနေကွယ်လွန်သွားတော့ သူတို့ဟောလို့မပြည့်ဘူးသူတို့ကလည်းပဲရုပ်မရှိရာနာတက်တဲ့ဘုံမှာသွားပြီးတော့ဖြစ်တော့တရားလိုက်ပြီးတော့ဟောဖို့ရမဖြစ်နိုင်ဘူးပေါ့ဟောတဲ့တရားကိုနာကြရတယ်ဆိုတာနားနဲ့ခေါင်းရတာနားမှရှိမှနားရုံမှရှိမှမရှိရဘူးစိတ်တက်တက်တယ်နားရုံမရှိတော့အဲ့ဒီဘုံလိုက်ပြီးတော့ဟောလို့မရှိဘူးအဲ့တော့ဒုတိယတစ်ချက်တရားနာခံတဲ့ပုဂ္ဂိုလ်ကြီးကြည့်ရတယ်ဒီသာဝတိငါးဦးတို့ကတော့ မိမိမှာကျေးဇူးများဆုံးပုဂ္ဂိုလ်တွေပဲအဲ့ဒီပုဂ္ဂိုလ်တွေသွားပြီးတော့တရားဟောမှာပဲဆိုတာပေါ့ဒီသိရှိရကြွတယ်ရောက်တဲ့အခါကျတော့ဆရာကြီးကိုယ်တော်များကဒီကြောင့်မဆိုင်ပါပဲစိသားတို့ငါဘုရားဟာဒီကိစ္စနဲ့အနည်းလေးပါတရားတွေ့လာပြီအလုံးစုံတရားသိလာပြီဘုရားဖြစ်လာပြီဒီလိုတည်းတော့ပဲမင်းကြားတော်မူပါတယ်ဒါပေမဲ့လို့ဒီကဝတ္ထုတို့ကဘုရားရဲ့လို့သူတို့လက်မခံသေးဘူး လက်မခံသေးတဲ့အပြင်ဆရာတော်မှသူကကန့်ကွက်နေကြတယ်ဟာငါရှင်ဘောဓမလည်းဆောက်နေလုံးလုံးအသာအတော့ဒီချုပ်ကြပြီးတော့အငတ်ခံပြီးတော့ရှင်မကြီးစွာနဲ့ပြင့်ပါလေကျင်နဲ့တရားလူရပဲအခုကမ္မထံကတွေ့ပြီးတော့စားကျင်နိုင်စားအခုလိုတရားသူတွေရတယ်ဘုရားဖြစ်တယ်ဆိုတာဟုတ်နိုင်ပါမလားဆိုတာကန့်ကွက်နေပါလေ။ဒါဘုရားရှင်ကိုယ်တော်များက ထပ်မှပြီးတော့ဒီတိုင်းမှာနှုတ်ကြည့်တယ်သူကလည်းထပ်တောက်ွက်တယ်ညောကဲသူကိုယ်တော်မြတ်ကဓမျိုးတစ်ဖုံပေါ့လေလှည့်ပြီးတော့မရှိရဒီသားတို့ကျင်းတို့တည်းကငါကဲသူကိုယ်တော်မြတ်နဲ့ဘုရားတိကဥရဝေလာတော်မှာနေကြစဉ်ကကျင်းတို့ကလည်းပဲငါဘုရားပေါ်မှာတရားပြင်းလို့ကျကြီးမားစွာထားပြီးတော့ဝိသေယနဲ့ပြုနေတော့ကျင်းတို့စိတ်ကမကြရဲ့အတွက် စိတ်စိတ်ဓာတ်စိတ်ဓာတ်စိတ်ကြွရေးအတွက်ကြီးရောက်တဲ့အနေနဲ့လက်တွေ့ငါဖျက်ကျင့်သုံးရတယ်တရားနဲ့စပြီးတော့ဘာများပြောဘူးလို့ဒီသာဝတိရေဘာမှအာမလို့ကြတယ်နော်ငါယုံနာနေအောင်အယုံနမိတ်လေးတော့ထင်လာပြီအနည်းအောင်လေးတော့မြင်လာပြီယုံနာလေးတော့ကွဲလာပြီစသည်ဒါတော့အခြေခံလေးတောင်မှငါဖျားကသူစိတ်သားတို့ပြောဘူးလားဒါလေးအမှုရှိလိုက်တာလေအဲဒီတော့ဩဟုတ်တာပဲ

သောတာပန်ဖြစ်သွားတယ်။ဒီကားရရဆိုသူပြောက်ပါလား။ကျန်တဲ့ပုဂ္ဂိုလ်လေးဦးကတော့တရက်စီတရက်စီခြားခြားပြီးတော့သောတာပန်ဖြစ်သွားတယ်လို့နောက်ဆုံး9ရက်မြောက်နေ့မှာအနတ္တလက္ခဏာသုတ်တံဒေသနာဟောလို့ငါးဦးလုံးပဲရဟန္တာဖြစ်သွားတယ်လို့ဆိုပါတယ်။အဲဒီမှာရှိဟောဒီကုလညမထေရကတော့သူပါရမီအားလျော်စွာဘောရမဘုရားလက်ထက်မှာရှိဘူးစွာတရားသူ ရလိမ့်မယ်ဆိုတာပေါ့လေငကိုကသူကကုသပါရမီရှိခဲ့တဲ့ပုဂ္ဂိုလ်ကိုအဲတော့ရှိဥစွာပဲဒီမှာတရားကြီးရသွားတယ်။ကျန်တဲ့ကျွတ်တန်းဝင်သွားတဲ့ပုဂ္ဂိုလ်တွေအများကြီးရှိတယ်မဟုတ်လား။အဲ့ဒီပုဂ္ဂိုလ်တွေဟာဘုရားတရားတော်ကြားနာရုံနဲ့ကိလေသာပူရင်းကျင့်စဉ်ပြီးတော့တရားကြီးတွေရသွားကြတယ်မဟုတ်လားလို့မြင်ကြရှိတယ်။အဲ့ဒီပုဂ္ဂိုလ်တွေကလည်းပဲတထိုင်အတွဲမှာထိုက်သလောက်သူတို့လည်းပဲရှိမှသွားရတယ်။ ကျမ်းဂန်များမှာပြထားတယ်။ကာဝေဒနာသိတ္တဓမ္မကိုယ်မူရာတွေခံစားမှုဝေဒနာတွေစိတ်တွေမြင်ကမြကြားကမြအစရှိတဲ့သဘောအမူအရာတွေသူ့ကြအာယုံ၄ချက်သူ့ွယ်၄ချက်အဲ့ဒီ၄ချက်ထဲကညီဒီအချက်ညီဒီအာယုံကိုမှမသုံးမတဆဲနဲ့ပညာဘာဝနာသူရုံမရှိပါဘူးတဲ့ကျမ်းဂန်ကအတိအကျပြထားတယ်ဒါတော့ အဲ့ဒီလေးမျိုးတွေကဘယ်အမျိုးသားကမှမသုံးသပ်ပဲနဲ့ပညာဘာဝနာကိုရှင်းဖို့ဆိုတော့အဲ့ဒါတွေကိုသုံးကိုသုံးသပ်ရမယ်ရှုကိုရှုမှရကိုယ်မူရာတွေပေါ်တယ်ရှုမှရမယ်ဝေဒနာတွေပေါ်တယ်ရှုမှရမယ်စိတ်တွေဖြစ်တယ်ရှုမှရမယ်ဉာဏ်ကညကြားလာညအစရှိတဲ့သဘောမူရာတွေဖြစ်တယ်ရှုမှရရှုမှမှသတိသမားကြီးကိုဖြစ်ပြီးတော့ဉာဏ်ကပွင့်ပြီးတော့ဉာဏ်ဆင်းရဲပြီးတော့နောက်ဆုံးတရားရရရပါပဲပညာတွေပွင့်ရမှာပညာရှိရပါပဲ အဲ့ဒါကျမ်းစာအတိအကျပြထားတာအဲ့တော့ရှင်းရှင်းတော့ပုဂ္ဂိုလ်များလည်းပဲဘုရားဘုရားဟောလို့ရှိရင်တရားတစ်ပွဲတစ်ပွဲမှာကျွတ်တန့်ဝင်သွားကြတာလေဟာထိုက်တလောက်တော့ဒါသူ့မှာသွားရတာကြီးတယ်လို့ဒီလိုမှတ်မှတ်ပါတရားနာကြရုံနဲ့ဘယ်နည်းနဲ့မှဘုရားကြီးမရနိုင်ပါဘူးအဲအခုခေတ်ဘုရားသာသနာတော်လည်းပဲ2500ကျော်သွားပြီ2500ကျော်တဲ့အခါမှာ ဖရားတယ်ပဲသူကသွန်ဤတတ္တိကိုထက်နေကြတဲ့ပုဂ္ဂိုလ်ကိုရှိနေတယ်အဲဒါအခုခွန်ကြီးများညွှန်ပြတဲ့ဒေသနာလေးနဲ့ရှိပြီးတော့ယူကြဖို့ပါလေရမယ်အဲ့တော့ဒါတွေထောက်လို့ရှိရင်ဘုန်းကြီးတို့အခုသာသနာ့ရေးတာမှာသူ့ထံတရားလက်တွေ့ကြကြအားထုတ်နေတဲ့ပုဂ္ဂိုလ်ကြီးရှိဥစွာအားထုတ်တဲ့နည်းတွေသင်ပြလိုက်တာသုတ္တနုဒိတာဒါဘုရားဝဒေသနာနည်းအတိုင်းပါအကြအမြင်ဘုဒ္ဓတာနဲ့ပြည့်ရောက်ထောက်ပံ့မှုယူရမယ်ဆိုတာပေါ့လေ အတုတဲ့ဤနာကြရမယ်ဒီလိုဆိုလို့လားအတုနေတဲ့ခဏမှလည်းပဲလိုအပ်တယ်လို့ပေါ့လေသူတို့မှမရှင်းလင်းတဲ့အချက်ကလေးတွေမပြည့်စုံတဲ့အချက်ကလေးတွေရှိလို့ရှိရင်လည်းပဲရှင်းလင်းကြရမယ်ရှင်းဆက်ပေးရမယ်ပေါ့ရှင်းလင်းပေးရမယ်ပဋိသန္ဓေလုကိတာတဲ့နေ့ကျင်လုပ်နေကြတာဒါပါပဲပဋိသန္ဓေပဋိသန္ဓေလုကိတာလုပ်နေရအဲ့ဒါဓမ္မမာဂံသီလလည်းပဲရှိတယ်ပြည့်စုံသွားပြီသီလနုပိတာဖြစ်သွားပြီ တရားအထုနဲ့အထုတဲ့ဤကအစနေ့စဉ်လိုအပ်သလိုအရာဒေသနာအဲဟောကြားပြီးတော့ဗောလေတိတာနှုတ်ကြီးတာလည်းပြည့်စုံသွားပြီအထုတဲ့ကနာမှာလည်းပဲလိုအပ်သလိုဗောလေမရှင်းတဲ့အချက်တွေမပြည့်စုံတဲ့အချက်တွေလည်းပဲရှင်းလင်းရှင်းဆက်ပြခြင်းအပြင်ကတိတာနှုတ်ကြီးတာလည်းပြည့်စုံသွားပြီပြည့်စုံသွားပြီဆိုတော့ဒီဥပဒနာသမာဓိကြီးဟာဖြစ်လာမလားဆိုတော့ဒီလိုတော့ဖြစ်မလာသေးဘူးဥပဒနာသမာဓိကိုဖြစ်သေးဘူးဆိုလို့ရှိရင် မေတ္တမာရိဘုသမာရိမေပညာဖို့ပညာအကျိုးအမြတ်ဆုံးနေလည်းခံနိုင်သေးဘူးပေါ့ဒီတော့ဝိပဿနာတမာတိကြီးသင်္နေချာချာကြီးအကောင်းထည့်လိုက်ပြီးပေါ့ဒီသီလသာကြီးပေါ်ရေးတွေလက်တွေ့အဆင့်ဒါသိရမယ်အဲ့ဒါပါလေသမထာနုဒဟိတာသမထာနုဒဟိတာသမထာနုဒဟိတာဆိုတာသမထခေါ်တဲ့သမာဓိဖြင့် သူ့မြောက်ထောက်ပံ့မှုယူရမယ်ဒီလိုစာကအဆိုရှိပါတယ်။သာသူတိုင်းပြောလို့ရှိရင်အတိတ်ကမရှင်းဘူး။ဆိုရသုံးစကားနဲ့ပြောလို့ရှိရင်တော့အဲစိတ်ကြည်ငြိမ်မှုယူရမယ်။ယောဂီပြောပြောလို့ရှိရင်တော့ကိုယ်ရဲ့စိတ်ကယူတော့ပေါ်ရလေးပေါ်ရက်လိုက်မှနေရမယ်။ဒါဆိုလိုတာပေါ့။ဒါပါပဲ။အခုကြည့်ရင်ဆရာတော်ဘုရားကြီးရဲ့ဟောဝါဒအရတရား အာထုတဲ့ယောဂီပုဂ္ဂိုလ်တွေဘောဓိသာသနာ့ရေးတာမှာထိုင်နေတဲ့ခါမှာဝမ်းမဲ့ကိုစိတ်ဆိုင်ပါတဲ့လက်ကျင်းလိုက်လို့ရှိရင်ဖောင်းတက်လာတာရှိတယ်တဲ့။ဖောင်းကြီးမှာလှုပ်ရှားတဲ့ဝါယောဖုတ္တဘာယုတ်ပေါ့လေယုတ်။လေထုတ်လိုက်လို့ရှိရင်ဝမ်းမိုက်ကပိန်ချသွားတယ်။ချိန်ကျရိပ်ရှားတဲ့သဘောလေးဝါယောဖုတ္တဘာယုတ်သဘောလေးတိလွယ်တဲ့ဟာကသာပြီးတော့မှအထုပါတယ်ဟုတ်။အောင်းနေဆိုလို့ရှိရင် ဖောင်းစားရတာဖောင်းဆုံးနေအောင်တေးတေးချာချာသူဆိုင်ပြီးတော့ကပ်ပြီးတော့လိုက်ရဒီနေ့တိုက်တာမှလည်းပိစားစားပိဆုံးနေအောင်တေးတေးချာချာသူဆိုင်ပြီးတော့ကပ်လိုက်ရတယ်ဖောင်းမှုပေါ်မှာသူဆိုင်ပါကပ်ထားလိုက်ပါလိမ့်သိမှုပေါ်မှာသူဆိုင်ပါကပ်ထားလိုက်ပါလိမ့်ဆိုတဲ့အတိုင်းသူသူဆိုင်ဆိုင်နဲ့ကာပြီးတော့လိုက်ရတာကပ်ပြီးတော့လိုက်နိုင်လောက်အောင်လည်းပဲစိတ်တွန်းအားလေးကအတူရှိနေရတယ်စိတ်တွန်းအားလေးဆိုတာ စိတ်ကလေးမလျော့ကြည့်ပဲနဲ့ပြည့်စက်တဲ့မပြည့်စီပဲနဲ့အရှင်ကြောင်းရဆိုင်ကြည့်တဲ့သဘောလေးပေါ့ဒီမှလာမှာကြောင်းရဆိုင်ကြည့်နေတဲ့သဘောလေးအဲဒါတမ္မာဝါယမမဲ့ကိုခေါ်ပါလားအဲဒါနိလမှန်စွာထက်တဲ့တန်တာနဲ့ကြောင်းရဆိုင်ကြည့်တော့တမ္မာတတိမဲ့ကိုဖြစ်လာတယ်အောင်းတက်လာတဲ့ဟာလေးမှတ်မိလာတယ်စိတ်ကြမြေချသွားတဲ့သဘောလေးမှတ်မိလာတယ် အဲဒီလိုမှတ်တဲ့အခါမျိုးမှာလည်းပဲဓမ္မအဆိုးလေးရတယ်ထည့်ရသေးတာကို။ကောင်းတယ်ဆိုလို့ရှိရင်စိတ်ဆိုးလေးဒါလေးထည့်ရတယ်။ဒိနေဆိုလို့ရှိရင်လည်းစိတ်ဆိုးလေးထည့်ရတယ်။ဘုရားတို့ငယ်ငယ်ကစာသင်တဲ့အခါမှာဟိုကာယထာဝေကငယ်ကာယငါအစဒီဘောတယ်ဓမ္မ။ဒီဆိုရတာဟိုကကကကငါကလုံးတွေကစတင်ရတယ်။ကလုံးတွေမှတ်မိအောင်ရေးလဲရေးရတယ်။ရေးနေတော့မှလည်းပဲအတန်းတော့ကလေးကြီးပြီးသားအောင်ကလုံးနဲ့ကလုံးချမ်းသာတော့အောင်ဆိုပြီးတော့ ဆရာကဓမ္မကာခသတွေပေါ့လေအတန်လေးကြီးခွဲခြားစိတ်ပြာပြီးတော့ထွက်ပြတယ်ဆရာထွက်ပြတဲ့အတိုင်းတပည့်လုပ်တဲ့ပုဂ္ဂိုလ်ကလည်းလိုက်ပြီးတော့ထိုးရတယ်ဒါကွဲပြအောင်သလုံးတစ်လုံးနဲ့တစ်လုံးအတန်ကြီးကွဲပြအောင်ဆိုပြီးလိုက်ထိုးရတာဒါလည်းပဲအခုဖောင်းတယ်ဆိုလို့ရှိရင်ဖောင်းဖောင်းစားတာပြီးတော့ဖောင်းဆုံးတယ်အဆိုးလေးထည့်ရတာသူဖြစ်ပေါ်လာတဲ့အတိုင်းပေါ့အဆိုးလေးထည့်ရတယ်ပိန်တယ်ဆိုလို့ရှိရင်ပိန်စားစားပိန်ဆုံးတရားပိန်တယ်လို့လိုက်ဆိုရတာဒါဒီကြားထဲမှာအခြားအခြား ပူရလူရအေးတာတောင်းတာတင်းတာပေါ်လာပြီဆိုလို့ရှိရင်လည်းဒါကြီးလည်းပဲပူရအေးတယ်တောင်းတယ်တင်းတယ်ပေါ်လိစသည်သူဆိုင်ရာအမိလေးကိုတက်တာပြီးတော့ပေါ့စိတ်သာပညာလေးကိုတက်တာပြီးတော့မလုပ်နေတာဟာတစ်ခုနဲ့တစ်ခုကိုယ်အောင်လုပ်နေခုနရေးယုံနဲ့မပြေဘူးစိတ်ထဲမှမယုံနဲ့မပြေဘူးအတန်တော်ကလေးတွေပါပူပူတက်တာဖြစ်သွားရမယ်ကိုယ်ကိုယ်ပြပြခြားခြားနာနာဖြစ်သွားတစ်လုံးနဲ့တစ်လုံးအတန်တော်ချင်းကွဲပြီးတော့ပေါ်လိသွားရမယ်အဲ့လိုကြည့်အောင်တော့လုပ်နေတာကပေါင်းတယ်ဆိုရင် သိနေဆိုလို့ရှိရင်အစိုးလေးတွေထက်ထက်ပြီးတော့အမြဲပြကြောင်းရတိုင်းပြီးတော့ပြေးနေတာတာမန်မမဲ့ခင်အမြဲပြကြောင်းရတိုင်းပြေးနေတော့သမာဓိလက်ရှင်ဖြစ်လာတယ်ဆွဲဆွဲမြဲမြဲမှတ်မိပါတယ်ဆွဲဆွဲမြဲမြဲမှတ်မိရင်အာယုန်ထဲမှာစိုက်ကလေးစိုက်ကလေးကြတယ်ဟုတ်ကဲ့လူမှာစိတ်ကလေးစိုက်ကြသွားတော့အဲပိန်ထဲမှာလို့ရှိရင်လည်းပဲပိန်ထဲပေါ်မှာစိတ်ကလေးစိုက်ကြသွားအတိုက်တာစိုက်ကြတယ်အဲ့ဒါသမာသမာဓိလက်ရှင်ခေါ်တယ်သမာဝယမသမာတတိသမာသမာဓိ ဒါပဲအဲ့ဒီသုံးမျိုးဖြစ်နေတဲ့ခိုက်တာမှာစိတ်မှာကိုဟာလူရင်တရားလူရင်ဟိုဟာမြင်တရားမြင်ရင်လောဘမပါဘူးလောဘဖြစ်နေတယ်ပြစ်မတဲ့ဒေါသမုန်းကြီးတဲ့ဒေါသဒီခိုက်တာမှာဖြစ်နေတယ်မာနဆိုတာလည်းကျင့်နေတဲ့မနာလိုဘဝတော်ဝိတ္တမတိယဒီတရားတွေကျင့်နေတယ်ကိလေသာမာနရဆိုပြီးအကုန်လုံးကျင့်နေတယ်စိတ်ကကိလေသာမပြည့်ဘူးနေနေတယ်အဲ့ဒါလိုငြိမ်းတာဟာဘာကြောင့်လဲလို့စစ်လိုက်လို့ရှိရဲ့ ဝမ်းဘက်ကိုစိုက်ပြီးတော့ခန္ဓာဖောင်းတိုင်းဖောင်းတိုင်းပင်တိုင်းပင်တိုင်းအစကအဆုံးတိုင်းအောင်အထူးကြောင့်ရဆိုင်ပြီးတော့ရှုမှတ်လို့ရှုရအောင်လေးပေါ်မှာစိတ်ကလေးစိုက်လို့ကြာတာအဲ့ဒါဧကကတာလို့လည်းခေါ်တယ်ဧကကတာဓမ္မရဆိုသမထလို့လည်းခေါ်တယ်ပဇဏိကဓမ္မေသမေတိတိသမထောပဇဏိကဓမ္မေယခုလိုပေါ်ရာအာယုံကိုကြောင်းရမဆိုင်ပဲတတိတွေလွတ်ပြီးတော့စိတ်တွေဗျာမရာဖြစ်လို့ရှိရင် အကြောင်းအလဲဆိုဖြစ်ခွင့်ရှိနေတဲ့လောဘဒေါသဣတမစီယာစရှိတဲ့ဆန့်ကျင်ဘက်ကိလေသာတရားစိုးတို့ကိုသမေတီတိအထူးကြောင့်ညဆိုင်ပြီးတော့ကျွမ်းမြဲစွာရှုလို့ရှိတာကိုမှစိုက်ဆိုင်ပြီးတော့ကြာသွားတဲ့အတွက်ညီတဲ့စီတာတော့ကြောင့်သမထောသမထမီတဲ့ဟောသမထဖြစ်သွားတယ်သမထဆိုတာငြိမ်းစေတဲ့ဒီနေ့ကလည်းငြိမ်းစေတယ် ငြိမ့်နေတဲ့ဘာတွေငြိမ့်သွားကြလဲဆိုတော့ခုနလောဘဒေါသမာနအိတ်တမစိယဒီတရားစိုးကြီးဥသိတဲ့တရားငြိမ့်သွားတယ်ဝတ်သွားတယ်တနည်းအားဖြင့်လည်းငြိမ့်သွားတယ်ငြိမ့်သွားတယ်ဆိုတာအကြည့်ငြိမ့်သွားတာတော့မဟုတ်ဘူးကွာတပွဲလေးတပွဲလေးငြိမ့်သွားတာတရင်ကတရင်ကငြိမ့်သွားတာရှုမှတ်မှုတစ်စိတ်တစ်ပိုင်းဖြင့်မရှုလို့ရှိရင်ဖြစ်ခွင့်ရှိနေတယ်ခုနလောဘဒေါသဥသိတဲ့အကုသိုလ်အစိတ်ပိုင်းပေါ်တယ် ကိလေသာအစိတ်ပိုင်းငြိမ့်သွားတာအဲ့ဒါဒရင်ကငြိမ့်တယ်လို့ဒီလိုဆိုလိုပါတယ်ဒရင်ကငြိမ့်သွားတာဟုတ်တစ်ချက်မှရင်တစ်ချက်ငြိမ့်သွားတာတစ်ချက်သမထဖြစ်သွားတာနောက်တစ်ချက်မှရင်နောက်တစ်ချက်ငြိမ့်သမထဖြစ်သွားတာလေတစ်ချိန်ရတစ်ချိန်ရပါလိအစ်စ်ပေါ်လာတဲ့အာယုန်လေးတွေပေါ်သားကစားပြီးတော့ပေါ်ဆုံးတိုင်အောင်အထူးကြောင်းရစားပြီးတော့ဆင်းရဲစွာရှိလို့ရှိမိရအာယုန်လေးပေါ်မှာစိတ်ကလေးစိုက်ကြသွားပြီဆိုလို့ရှိရင်တမျိုးရဲ့အနေနဲ့ပြောလို့ရှိရင်သမထ ဤကက်ကတ္တာအမျိုးခွဲပြီးတော့ပြောလို့ရှိရင်ဒီထဲမှာဝိရိယတတိသမารိလက်ရှိဖြစ်ပါတဲ့ကသူဆိုင်ရာအမိတက်ပြီးတော့ပြောလို့ရှိရင်တမ္မာဝါယာမတမ္မာတတိတမ္မာသမာဓိအဲ့ဒီလက်ကျင်၃ရပ်ပါသွားတယ်အဲ့ဒီလက်ကျင်၃ရပ်ကိုပဲတစ်မျိုးတည်းပေါင်းပြီးတော့သမထာလို့ဒီလိုခေါ်ထားတယ်ဘာဖြစ်လို့လဲအဲ့ဒီဝိရိယတတိသမာဓိအကျိုးကြမဖြစ်ဘူးဆိုလို့ရှိရင် လောဘဒေါသမာနဥစ္စာမရှိရအစရှိတဲ့တရားစိုးတွေကောင်းဆောင်ထလာပြီးတော့အာဟုတုတွေကအထက်ရှိရပြီးတော့သူတို့ကအနိုင်ယူနေတယ်သူတို့ဖြစ်တဲ့အခိုက်အတန့်မှာခုနလောဘဒေါသမောဟဒီတရားစိုးတွေကောင်းဆောင်မထတော့ပဲနဲ့အဲ့ဒီအာဟုတုတရားတွေဝတ်သွားတာလေငြိမ်သွားတာလေဘုရားညောင်လှုပ်ပြလိုက်တယ်ဘုရားဝတ်အောင်လှုပ်ပြလိုက်တာခုနဝိရိယတတိတမာတိခေါ်တဲ့သမထကညောင်လှုပ်ပြလိုက်တာညောင်လှုပ်ပြလိုက်တာ အဲ့ဒီငြိမ်းတဲ့စိတ်ကလေးယတနိတဝဲလေးငြိမ်းတဲ့စိတ်ကလေးတွေဒီစိတ်ကလည်းပဲငြိမ်းနောက်စိတ်ကလည်းငြိမ်းငြိမ်းငြိမ်းငြိမ်းပြီးတော့သွားလိုက်တာဆက်စားပြီးတော့သွားတော့ကြာတော့ဘာဖြစ်လာတော့ကြာတော့ဘာဖြစ်လာတော့စိတ်တိတ်သေးတဲ့နဲ့ဖြစ်လာတဲ့စိတ်ကလေးတွေမာချစ်ကြီးလာခုနအညီချင်းလေးတွေကျင်းသွားတဲ့စိတ်ကလေးတွေကြီးလာတာပေါ့ကြီးလာတော့ကြီးလာပြီလေကြီးပြီးတာပေါ့ဟောတမာတိဆိုဣဇက်ကရာဖြစ်လာရှိရရှိအောင်ဒီမှာစိုက်ကလေးစိုက်ကလေးကြာသွားတာ ပုံနာလေးမှလည်းပုံနာလေးပေါ်စိုက်ကြတော့ပင်နာလေးပေါ်အဲပင်နာလေးမှလည်းပင်နာလေးပေါ်စိုက်ကြတော့တခြားကြပေါ်ရလေးဒီမှာပေါ်တိုင်းပေါ်တိုင်းပေါ်ဒီသူ့ကြောင့်နဲ့စိုက်ပြီးတော့ရှုလို့ဆိုးဆိုးကြီးနဲ့ရှုမိပြီဆိုလို့ရှိရင်ဒီပေါ်မှာစိတ်ကလေးစိုက်စိုက်ကြသွားတာညညာကြောက်တဲ့အခါမှလည်းပဲသူတို့စိတ်စိုက်ပြီးတော့လမ်းဘုပေါ်မှာသူ့စိုက်ပါတတ်ထားလိုက်ပါလို့ဆိုတဲ့အတိုင်းလမ်းတဲ့ပေါ်မှာသူ့စိုက်ပြီးတော့လိုက်လို့ဒီပေါ်မှာစိတ်ကလေးကြသွားလို့ရှိရင်ကြတိုင်းကြတိုင်းသမထခေါ်တဲ့ တရားတွေဖြစ်နေတယ်အဲ့ဒီတရားတွေဖြစ်တိုင်းဖြစ်တိုင်းခုနကိလေသာဥသိတဲ့အကုသိုလ်တရားတွေဝတ်သွားငြိမ်သွားတယ်တဏိတပွဲတော့ငြိမ်သွားအဲ့ဒီအငြိမ့်တဲ့ကလေးရမလားအငြိမ့်တဲ့ရတော့စိတ်ကစင်ကြဲလာပြီစိတ်စင်ကြဲလာပြီဆိုမကြပါဘူးရှုစရာတွေကတခြားရှုရာတွေကတခြားတွဲလာတယ်ခေါင်းသားလေးမှလိုက်ခေါင်းသားလေးတခြားရှုရာတွေကတခြားအာယုန်နဲ့အသိကွဲပြီးတော့လာတာရှုစရာနဲ့ရှုတာကွဲပြီးတော့လာတာ ဟုတ်ပထမဆုံးစပြီးတော့ဉာဏ်လေးဖွင့်လာတယ်အခြားကြပေါ်ရလေးတွေမှတ်တယ်နဲ့ဒီတိုင်းပဲဥရာတွေရာတွေရာတောင်းတာတင်းတာလှုပ်တာကြွားတာလာလာချတာပေါ့လေမှသင်္ချပေါ်တဲ့ဟာလေးကိုသင်္ချတယ်အထူးကြောင့်ရဆိုင်ပြီးတော့ဥတည်မှတ်မိတိုင်းမှတ်မိတိုင်းသမထခေါ်တယ်ကောနာဧကတရာသမာဓိလေးအားပြုသွားလို့ရှိရင်သဘောမှန်လေးကိုကြည့်ပြီးသွားတာကြည့်ကြနဲ့ကြည့်တာကြွဲကြည့်တာဟောဒီကစပြီးတော့ဉာဏ်လေးကိုဖွင့်လာတာ ဒါဥပဒနာသမာဓိဖြစ်ဖို့ရအတွက်ပေါ့လေအခြေခံပေါ့လေအခြေတယ်တရားစပြုတ်လာဥပဒနာသမာဓိကြောင့်ဖြစ်သေးဘူးသို့တော်မိမိလုပ်နေရတာဥပဒနာသမာဓိကြီးကဥပဒနာသမာဓိကြီးဖြစ်ပွားဖို့လုပ်နေတာဥပဒနာသမာဓိဖြစ်ပွားပြည့်စုံပြီးတော့နောက်ဆုံးမေဖို့သမာဓိအကျိုးအဲမေဖို့ပညာအကျိုးအမြတ်တွေဖက်ဖို့အဲ့ဒီဉာဏ်ကြောင့်လည်းလုပ်နေတာလုပ်နေတော့ဓမ္မအခြေခံဉာဏ်လေးစပွင့်လာပြီ နောက်တရားမှာတစ်ဆင့်ဆက်ပြီးတော့အားထုတ်တဲ့အခါမှာအကြောင်းနဲ့အကျိုးနဲ့ယုံနာကွဲပြားပြီးတော့သိတဲ့အပေါ်မှာအကြောင်းကြီးဆက်ဆွဲပြီးတော့သိတာကကိုယ်ကျင်တဲ့စိတ်ကြောင့်ကိုယ်ရုပ်ဖျားဘုံဆိုင်ကျင်တဲ့စိတ်ကြောင့်ဆိုင်ရုပ်ဖျားဘုံဆိုင်ကျင်တဲ့စိတ်ကြောင့်ထိုင်ရုပ်ဖျားဘုံထိုင်ကျင်တဲ့စိတ်ကြောင့်ထိုင်ရုပ်ဖျားဘုံနာအကြောင်းကြောင့်ရုပ်အကျိုးဖြစ်ပုံလေးကိုဟောကိုယ်ကျင်လို့ကိုယ်တာပဲမကိုယ်ကျင်ဘူးဆိုလို့ရှိရင်ကိုယ်မှုပေါ်မလာဘူးဒီအကြောင်းကြောင့်ဒီအကျိုးလေးတွေဖြစ်တာပဲဆိုတာပေါ့လေနာအကြောင်းခံပြီးတော့ရုပ်အကျိုးဖြစ်ပုံလေးတွေ ဒီတော့ရှုစရာအယုံလေးတွေရှိနေရှုတိတ်ရှိရရုပ်ကြောင်းခံပြီးတော့နာကျိုးဖြစ်ပုံလေးမျက်စိနဲ့ဆင်းရှိနေလို့မြည်တိတ်ရှိရပုံလေးနားနဲ့တန်ရှိနေကြတိတ်ရှိရပုံလေးတွေပေါ့ရုပ်ကြောင်းခံပြီးရုပ်ကျိုးဖြစ်ပုံလေးနာကြောင်းခံပြီးတော့နာကျိုးဖြစ်ပုံလေးတွေဘဝကျင်ဘလောက်ပဲအာယုံကြီးများနေပြီအာယုံကြီးစိတ်များဟုလှည့်သွားမှာအတိစိတ်တစ်ခြင်းဆိုတာဖြစ်ရတာမြင်စရာအာယုံကြီးနှလုံးသွင်းမှုခေါ်တဲ့စိတ်များဟုလှည့်သွားပြီဆိုလို့ရှိရင်မြည်တိတဲ့စိတ်အရှင်ကြီးဖြစ်နေတာ ဘာဝကျင်မှာမြင်ကြတယ်ဘယ်လောက်များနေမယ်လို့အဲ့ဒီမြင်ကြအာယုသိညာဥလက်မှာမြင်ကြည့်ရှိရတာဓမ္မတိုက်မှနေတော့ဘေးပါဝင်ခြင်းမြင်ကြအာယုနေမိနေတော့မြင်ကြစိတ်ရှင်ဖြစ်ဘူးပေါ့ကြားကြအတန်ရှိနေမယ်လို့ကိုယ်ရဲ့စိတ်ကရောမှတ်နေတဲ့အခါမှာကြားတဲ့အတန်ရှိသိညာဥလက်ဘူးဆိုလို့ရှိရင်ကိုယ်ရဲ့ကဟာလေးတွေပဲသိနေတာဟောတခါတခါမှာကြားတဲ့အတန်လေးတွေသိညာဥကဆက်သွားတော့ရှိမှတဲ့အာယုလေးကိုပြတ်သွားအတန်ရှိစိတ်ရောက်သွားကြားတဲ့စိတ်ရှင်လေးတွေရှင်းနေတာ ဒီတော့ပေါင်းခြင်းကဘယ်လောက်ပဲအာယုံရှိနေတာမူအာယုံစိတ်များဥခေါ်တဲ့နှလုံးသွင်းမှုမနတိကာတာလေးရှိနေမှာမြင်ကြည့်တဲ့စိတ်ကိုကြားကြည့်တဲ့စိတ်စိတ်ကိုကြည့်ရပုံလေးတွေနာကြောင်းခံပြီးတော့နာကျိုးပြရပုံလေးတွေဒီလိုနည်းနဲ့လည်းပဲကြောင်းကျိုးဆက်နေပြီးတော့သိလာတတ်တယ်ရုပ်ကြောင်းခံပြီးတော့ရုပ်ကျိုးဖြစ်ပုံပူတဲ့အခါမှာကိုယ်ထဲမှာရုပ်ရှင်တစ်မျိုးပြောင်းပုံဆိုင်တဲ့အခါမှာကိုယ်ထဲမှာရုပ်ရှင်တစ်မျိုးပြောင်းလဲပုံ အစာအာဟာရနဲ့ပတ်သက်ပြီးတော့ရုပ်ရှင်ပြောင်းလဲဖို့အာဟာရလိုလို့ရှိရင်ရုပ်တွေရှိုးပြီးတော့ဆောက်ပြီးတော့ဒီရထိုင်ရတာမကောင်းဘူးဖြစ်နေအာဟာရတွေပြည့်စုံပြီဆိုလို့ရှိရင်ရုပ်ကရှိုးပြီးတော့လူသားထိုင်တာရှိပြီးတော့အာရုံတောင့်တင်းပြီးတော့သွားရတာတုတ်ချရတာကောင်းတယ်ဒါတွေလည်းသိလာတယ်ရုပ်ကြောင်းတာပြီးတော့ရုပ်ကျိုးဖြစ်ပုံလေးတွေပေါ့လေဒီလိုကြောင့်အခါဆုံးနေခဲ့ပုံလေးအများကြီးပါပဲဒီတိုင်းဒီတိုင်းမှာနောက်တော့ရုပ်နာအကျမ်းသာကွဲပြီးတော့အကြောင်းလေးတွေဆက်ဆွဲပြီးတော့ ကြောင့်ကျဆက်နွယ်ပြီးတော့အစဉ်ဉာဏ်လေးကိုတွေ့လာတယ်။အဲ့ဒီဒီကလည်းဥပဒနာသမာဓိကြီးမဖြစ်သေးဘူး။ဒါလိုလည်းဥပဒနာသမာဓိကြီးဖြစ်ဖို့ရအတွက်အနည်းဆုံးအခြေခံအကြောင်းကတော့တော်တော်ကောင်းသွားပြီ။ဘာဖြစ်လို့လဲခုနသမထာနုဒ္ဓိကသမထာနုဒ္ဓိကသမထအထောက်အကူကြီးနေလို့တဲ့။ယောဂီပြောပြောလို့ရှိရင်ကိုယ်ရဲ့စိတ်ဆိုင်ပြီးတော့ပေါ်တိုင်းအာယုန်လေးတွေကိုစိတ်ကြီးနေထားပြီးတော့ အပူရခြင်းကြောင့်ရသပြီးတော့ဆွဲမြဲစွာရှိလို့ရှိလို့ရအောင်လေးပေါ်မှာအချိန်နဲ့အချိန်နဲ့စိုက်ဆိုင်ပြီးတော့ကြာနေလို့အဲဒီကြာနေတဲ့ထိုက်တာမှာလောဘဒေါသအစရှိတဲ့ကိလေသာတရားတွေငြိမ်ပြီးတော့ဝုတ်ပြီးတော့တွားနေလို့တွားနေတဲ့ခုနရောက်တဲ့ဖြစ်စီနေတဲ့ခုနသမထဒီတက်ကြတာဘောလို့ဆိုမှာသမာဓိကိုရှင်းနေလို့ပေါ့သမာဓိမရှိဘူးဆိုလို့ရှိရင်အချိန်ကလုံတာပဲကွဲလိုက်မလဲ ကြောင်းကျိုးပဲဆက်နေပြီးရှိလိမ့်မလဲဒါအများပြတွေ့တဲ့ဆက်ပြီးတော့ရှုမှတ်နေလိမ့်မယ်သိလာရတာပေါ့အဲနောက်ရပါတစ်ချက်ဆက်ပြီးတော့အားလုံးလို့ရှိရင်ကြောင်းကျိုးဆက်နေပြီးတော့ဖြစ်နေတဲ့ယုံနာတရားတွေဖြစ်ပေါ်ပြီးတော့ကွဲပြောက်သွားပုံလေးဟောသိလာတယ်။ဖောင်းလာပြီးမှလိုက်လို့ရှိရင်ဖောင်းစားရဲ့ဖောင်းလေရဲ့ဖောင်းဆုံးရဲ့သုံးမင်းလုံးထင်းပြီးတော့ဟောနောက်ဆုံးအပိုင်းကြီးမြင်သွားတဲ့အခါမှာဟောဖောင်းလာပြီးတော့မြဲပဲကိုဖောင်းကြွရိတ်ရှားတဲ့သဘောလေးဟာ ပျောက်သွားတယ်ပိန်သာလေးစိုက်မှလည်းလို့ရှိရင်ပိန်စရောပိန်အဲပိန်လုံးရောပိန်လုံးရောအထူးသဖြင့်အဆုံးသတ်သွားတဲ့ဟာလေးတွေ့လိုက်ပြီဆိုလို့ရှိရင်ပိန်ကြရေးစားတဲ့သဘောကြီးကြောက်ွယ်သွားတာပဲဟောမြဲတာလေးတွေ့လိုက်တယ်အခြားခြားပေါ်ရလေးတွေပေါ်တိုင်းပေါ်တိုင်းပေါ်ပြီးကျင်းရဲစွာရှိလို့ရှိရအောင်လို့မှာစိတ်ကလေးစိုက်ကြသွားပြီဆိုလို့ရှိရင်တမာတိအားလေးပြည့်သွားတဲ့အခါကျတော့အဆုံးသတ်အပိုင်းလေးတွေတွေ့သွားတော့အမြဲတာလေးတွေမြင်လာတယ် နောက်နိုင်ငံတိုက်တာဆဲတာမခံတာတဲ့သဘောလေးကိုစိုက်မှလည်းလို့ရှိရင်ဒါတွေပထမတော့သိခံနေတာပေါ့နောက်တော့စိတ်ဆွဲပြင်းနေတဲ့စိုက်ပြီးတော့မှလည်းလို့ရှိတယ်ရှိလို့ရှိရင်ခုနဝေဒနာလေးတွေဟာပျောက်သွားတယ်နောက်ဆုံးဘာမှမရှိတော့ဘဲနဲ့ပျောက်သွားတာမြဲတာလေးတွေမြင်လာတာဟွန်းရှုမှတ်နေတော့မှမြဲတာတွေမြင်လာတော့အရှုကယုံနာတရားတွေအဲယုံနာတရားတွေဟာမမြဲတဲ့တရားတွေကြီးပဲဆိုတာပေါ့လေ နိစ္စလက္ခဏာလေးသိမြင်လာတယ်အနိစ္စနုပဒနာညာလေးသိသိမြင်လာတယ်ဟောဒီမှာဥပဒနာညာစသဖြင့်ဝိမမြဲတဲ့အချင်းညာအားဖြင့်ပတ္တနာမြင်တဲ့ညာနဲ့မမြဲတဲ့အချင်းညာအားဖြင့်မြင်တဲ့ညာလေးတွေစလာပြီအဲ့ဒီကမှဥပဒနာသမာဓိဖြစ်တယ်မမြဲတာဒီမြင်ဆိုလို့ရှိရင်ဒါအာဟုစရာမဟုတ်တဲ့အကုလို့တဲ့တရားတွေမဟုတ်ဘူးမကောင်းတဲ့တရားတွေပဲဆိုတာဒီလိုလည်းပဲမြင်လာတယ် ။တနည်းအားဖြင့်လည်းကိုယ်ထဲမှာအတူတူကြောင့်အခါဆုံးအနေတက်တာကြီးရှိမှပါများပြီဆိုလို့ရှိရင်ဒီကိုယ်လုံးတစ်ကောင်လုံးဟာအလေးတစ်ထောက်တာတော့မှသုံးွက်ဆိုတာမမြင်တော့ဘူးသုပ္ပတိကြီးတဲ့ခါလေးမြင်လာတာဒုက္ခဓာတိဆိုတာပေါ့ဆင်းရဲတုံးဆင်းရဲကြီးပဲဆင်းရဲအစုဝေးကြီးပဲဆိုတာဒီလိုမြင်လာတော့မကောင်းတာတွေကြီးပဲဒီလိုလုံးကမကောင်းတာတွေကြီးပဲဆိုတာဒီလိုလည်းမြင်လာတယ်ဒါဒုက္ခလက္ခဏာမြင်လာတာတနည်းအားဖြင့် အဲ့ဒါလိုမမြဲတဲ့ဆင်းရဲတဲ့တရားတွေဟာဘယ်မှမလွတ်ပြေးနေတာမဟုတ်ဘူးသူအကြောင်းတိုက်ဆိုင်တဲ့သူ့ဘာတုဘာသာဖြစ်နေတဲ့အလိုတိုက်မဖြစ်ဘဲနဲ့သူ့သဘောတိုက်ဖြစ်နေတဲ့တရားတွေပဲဆိုတာသူတို့လည်းပဲမြင်လာတယ်အဲ့ဒီလိုမမြဲကုန်ဆင်းရဲကုန်သူသဘောတိုင်းဖြစ်ဖို့အချင်းရာသုံးမျိုးကိုဝိလို့ခေါ်တယ်ဝိဝိထူးခြားသောထူးခြားသောအချင်းရာထူးခြားသောအချင်းရာဆိုတာဘာလဲမမြဲတဲ့အချင်းရာ အာကုဇရာအဲမဟုတ်တဲ့အခြင်းရတနည်းအားဖြင့်ခြင်းရမကောင်းတဲ့အခြင်းရသူသဘောတိုင်းသူဖြစ်တဲ့အခြင်းရတဲ့အဲ့ဒါဝိခေါ်တယ်ဝိမမြဲခြင်းရသဘောပဲခေါ်တဲ့ဤကြတော့အခြင်းရအားဖြင့်ပတ္တနာမြင်တဲ့ညာတဲ့အာလုံးပေါက်ထားလိုက်တဲ့အခါကျတော့ဝိပဿနာမမြဲခြင်းရသဘောပဲလို့မြင်တဲ့ညာမမြဲဘူးခြင်းရဘူးသူသဘောတိုင်းဖြစ်ပုံပေါ့လေမြင်တဲ့ညာဝိပဿနာညာလို့ဒီကစပြီးဖြစ်လာတယ် လက်ကူထဲမှာမျက်စိရဲ့သဘောပဲခုလောလောဆယ်တွေ့နေရတော့ဟိုတုန်းကလည်းပဲယခုလိုပဲဖြစ်ပြီးတော့ပြတ်သွားတဲ့တရားတွေပဲဖြစ်လိုက်ကြလဲနဲ့အာဟုဇရာမဟုတ်တဲ့တရားတွေပဲမကောင်းတဲ့တရားတွေပဲဒီသဘောတိုင်းဖြစ်တဲ့တရားတွေပဲဆိုတာအတိတ်အကြောင်းတွေကိုလည်းပဲအနုမာနအနေနဲ့ပေါ့လေဒီမှာလှမ်းပြီးတော့ရှင်မြင်လိုက်တယ်။နောက်လည်းပဲ ဒီယုံနာတရားတွေဟာသူ့ပေါ်ပြီးတော့ကွယ်ကြောက်တဲ့မြဲတဲ့တရားတွေဟောလိုက်ကြတဲ့ဆင်းရဲတဲ့တရားတွေသူ့ဘောတိုင်းဖြစ်နေတဲ့တရားတွေပဲဆိုတာဒီလိုလည်းပဲဆန်းပြောပြီးတော့အနုမာနအနေနဲ့ကြည့်လိုက်တယ်ဒီခုလောလောဆယ်ကြောင်းကျိုးဆက်နေလို့ဖြစ်နေတဲ့ယုံနာတရားတွေရဲ့မမြဲဘူးဆင်းရဲဘူးသူ့ဘောတိုင်းဖြစ်ပုံစက်ကသူနေသူ့မြင်တဲ့သူ့စက်ကညာကိုယ်ပိုင်ရသွားပြီဆိုလို့ရှိရင်အတိတ်ကလည်းပဲဒီတိုင်းပဲနောက်လည်းပဲဒီလိုဖြစ်အောင်မှာပဲဆိုတာပေါ့လေတပေါင်းနဲ့ပေါင်းရုပ်ပြီးတော့ဆင်ရင်နဲ့သုံးတတ်တယ် သဗ္ဗလဉာဏ်ဥပဒနာဉာဏ်ဆိုတာဒီကစဖြစ်တာအဲ့ဒီဖြစ်လာရတာဟာအရင်ဖြစ်လိုက်တော့ခုနသီလနုပ္ပိတအမာဂသီလဖြည့်တယ်ပြီးတော့သီလနဲ့ပြည့်စုံပြီးတော့အဋိဒေနည်းကိုကြားနာအဋိဒေသနာမှာလည်းလိုအပ်တယ်လို့ကမ္မဋ္ဌာန်းဆရာများထံကဆရာဒေသနာကြီးကိုလာကမှတ်သားဒီရမအသေးသေးလေးကိုကြည့်လိုက်အထုတ်အထုတ်လေးကိုကြည့်လိုက်ပြည့်စုံတဲ့သေးသေးလေးကိုကြည့်လာပြီဆိုလို့ရှိရင်လည်း လို့လို့ဆွေးနွေးသိသုတ္တလောကိကပဋိစ္စလောကိကပေါ့ယူအဲ့လိုယူပြီးတော့ကနသမထာလောကိကဆိုတဲ့အတိုင်းပေါ့လေကိုယ်တည်းကလောလောဆယ်ပေါ်တဲ့ဟာတွေစစ်ဆဲမှာပေါ်ဆဲမှာပေါ့လေမနစ်မလရအောင်လို့မပြတ်မလကျင်းကျဲစွာရှိနိုင်ရေးအတွက်မပြတ်ကြောင်းရဆိုင်ကြည့်ရင်တမာဝေမှာပဲချင်းမပြတ်မှတ်အဲမှတ်နေတဲ့တမာတိနဲ့ချင်း ကျေကျေလေးနဲ့ရှိနေတဲ့အာယုံမှာတိတိလေးစိုက်ကြပြီးတော့ကြာသွားတယ်သမာသမာဓိမဲ့တယ်အဲလိုဝိရိယတတိသမာဓိခေါ်တဲ့သမထတရားအဲ့ဒီသမထတရားရဲ့အထောက်အဲ့ဒီသမထတရားရဲ့အချိန်ဝါတွေကြောင့်ယုံနာကွဲမှုယုံနာကြောင်းကျိုးကြည့်မှုအခြေတည်ပြီးတော့ဗောလေအခြေကဝိပဿနာဉာဏ်အခြေခံလေးတွေဉာဏ်လေးတွေပွင့်ပြီးတော့အခုလိုရှိနေတဲ့အာယုန်တိုင်းရဲ့အမျက်စိရဲ့သဘောပဲဆိုတဲ့ဟာကိုဝိပဿနာဉာဏ်လေးကိုစပ်ပြလာတာ။ အဲဒီမှာဝိပဿနာကပြည့်ပြီကပြည့်ပြီစပ်ပြီးတော့ဒါနဲ့ပဲပြီးရမလားဆိုတော့ဒါနဲ့မပြီးသေးဘူးဝိပဿနာဉာဏ်စပ်ပြီးသိုံရှိသေးတာပဲဒါဒါဘလောဝိပဿနာဉာဏ်ပိုင်းမရောက်သေးဘူးအားနေတဲ့အပိုင်းနဲ့အားနေတဲ့ဥပဒနာဉာဏ်ပဲဆိုပါသေးတယ်ဘလောဥပဒနာဉာဏ်မရပဲအဲဘယ်ပိုင်းရောက်မှလဲဆိုတော့ဖြစ်ပြဉာဏ်လွန်ပြီးတော့ဟိုဘက်ရှင်ကဗျာ

လုံဏတစ်ပါးစီသုံးရဖြစ်တဲ့နိဗ္ဗာန်ပေါ့ဒီသူ့တရားအာယုံလေးရောရှိတဲ့စိတ်ကလေးရောပြန့်ရင်းတော့တဲ့နိဗ္ဗာန်အဲ့ဒီထိုက်ရမှာလို့အဲ့ဒီဒီထိုက်ဖို့ကအစီကံဝိပဿနာဉာဏ်ရှိုံညံ့တယ်မလုံလောက်ဘူးအထက်ပိုင်းမလောဥပဒနာဉာဏ်လည်းပဲပြည့်စုံရသည်တဲ့မူလစပြုတ်ထားတဲ့ဥပဒနာသမာဓိတိဟာအထက်ပိုင်းဥပဒနာဉာဏ်လေးမလောဥပဒနာဉာဏ်ကြီးပြည့်စုံသွားမှာဒါမှအရိဥပဒနာသမာဓိတိဟာ မေဖို့သမာဓိအကျိုးမြတ်ဆက်တယ်မေဖို့ပညာအကျိုးမြတ်တွေထွက်လာပြီအဲ့ဒါကိုဝိပဿနာနုဂဟိတာလို့ခေါ်ပါတယ်ဝိပဿနာနုဂဟိတာဝိပဿနာအနုဂဟိတာသဘလောဥပဒနာဉာဏ်ဖြင့်အထောက်ကူရှိရတဲ့ထောက်အထောက်ပံ့ကူရသည်ဟောဒီရှိရသည်ဘလောဥပဒနာဉာဏ်ကိုပြည့်စုံရတယ်တဲ့ဘလောဥပဒနာဉာဏ်ကိုပြည့်စုံမှ အဲဒီဥပဒနာတမာဒိဋ္ဌိအစီစပြီးတော့ပြုတ်ထားတဲ့ဥပဒနာတမာဒိဋ္ဌိဟာမဲ့ဖို့တမာဒိအကျိုးအမြတ်မဲ့ဖို့ပညာအကျိုးများတဲ့အဲ့ဒါတွေထွက်လာတယ်ဒီလိုဒေသနာကဟောထားပါတယ်ဣဒဘေကဝေဣဒဘေကဝေသမ္မာဒိဋ္ဌိအဲသီလနုဂိဒါသာဟောတိသုတနုဂိဒါသာဟောတိဒါဂေကနုဂိဒါသာဟောတိသမတနုဂိဒါသာဟောတိ ဝိပဿနာအလုပ်တသာဟောတိဧကွေငါယစေတယံများတို့ဒီဓာယိသဒနာတော်၌သမာဓိရှိသမာဓိရှိဝိပဿနာဝိပဿနာသမာဓိရှိသမာဓိရှိယုံနာတရားတွေမမျက်စင်ရဲ့သဘောပဲလို့ရှိမြင်တဲ့မှန်ကန်တဲ့အတိအမြင်ခေါ်တဲ့ဥပဒနာသမာဓိရှိသည်သီလနုပိဒါသသီလနုပိဒါသသီလဖြင့်ပြည့်ရောက်ထပ်ပါသည် သူ့ရောက်ထောက်ပါတောက်တော့အတူဟောဒီတရားကြီးသုတ္တလကိတာသအကြမြင်ဘုသူတ္တဘုသူတ္တရင်သူ့ရောက်ထောက်ပါတောက်တော့အတူဟောဒီကြီးသာဂေတလကိတာသလိုအပ်တဲ့နေရာဖြစ်အတွက်ဖြစ်ပြီးတဲ့နေရာမှာဖြစ်ရှင်းနေတဲ့နေရာဖြစ်ရှင်းပြီးခြင်းကိုဆိုတော့ဒီလိုလေးညာခြင်းဖြင့်ထောက်ပံ့ထောက်ပံ့သောက်သောအတူဟောဒီတရားကြီး သမထလောကိတာသာသမထသမထလောကိတာသာသမထပြန်ရှင်းရောက်ထောက်ပါစောက်ကြသည်လေသမထလောကိတာသာကိုယ်ထဲမှာစိတ်တိုက်လောလောဆယ်ပေါ်လာတဲ့စိတ်မပြတ်မလားကြောင်းရဆိုင်ပြီးတော့ကျဲမဲ့စွာရှိလို့ရှိရအောင်လို့ငါစိတ်ကလေးတစ်ကြိမ်ကြတစ်ကြိမ်ကြစိတ်တိုက်စိတ်ဆိုင်ပြီးတော့ကြကြသွားတယ်သမထခေါ်တယ်ဒီကတရသမာဓိကိုရှင်းရောက်ထောက်ပါစောက်ကြသည်လေဟောဒီကြီးဥပဒနာသမဥပဒနာလောကိတာသာဥပဒနာရှိုံများ ကုလမယာနာမနေပဲနဲ့ဘလောဥပဒနာညာဖြင့်မေဖို့နိဗ္ဗာန်တက်သွားတယ်ဒီဘလောဥပဒနာညာဖြင့်ရှိရောက်ထောက်ပံ့သောက်ချောက်အတူဟောဒီဆရာကြီးတဲ့အဲဒီလိုသီလသုဒ္ဓတာကိစ္စသမထနဲ့ဝိပဿနာတဲ့အထောက်အကူပြုကြောင်းပေါ်လေအဲ့ဒီတရား၅မျိုးနဲ့တောက်လျှောက်ကူးကြီး ထောက်ကူပြီးတော့ပြေးပါမှပထမဆုံးအစာပြုထားတဲ့ဥပဒနာသမာဓိတိဟာနောက်ဆုံးမေဖို့သမာဓိအကျိုးအမြတ်မေဖို့ပညာအကျိုးအမြတ်တွေတဲ့ထွက်ပေါ်လာပါတယ်တဲ့ဆရာကအဲ့ဒီဟောကြပါလားအဲ့တော့ဒီတနာကပါဠိတော်ကတော့ဒီလောက်ပါပဲဒီလောက်ဟောထားတဲ့ဟာမပေါ်လွင်သေးဘူးအထူးသဖြင့်တရားနဲ့မရင်းသေးဘူးတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်ပို့ပြီးတော့မပေါ်လွင်ဘူး တော့မပေါ်နိုင်တဲ့အခြေအနေတွေကသာသာကရာဆရာကညွှန်မြင်ပြီးတော့ပေါ့လေလောကီဥပမာလေးတွေနဲ့ထောက်ကြပြီးတော့ဖွင့်ဆိုထားပါလေသမဏကောင်းပါ